ညီပြီးတဲ့နောက်မှတာယာကြာအနေနဲ့တာယာတမဲ့ငက်ွက်တဲ့အနေနဲ့လိုက်ပြီးတော့ကြံလာတာအပြင်ဖက်တယ်ခေါ်တယ်တဲ့ဒီလိုဆိုတော့ဘုန်းကြီးတို့ယောဂီတွေနားလိုက်တယ်ကျေဆိုရမယ်ညီကြည့်ရတွင်လိုက်ကြံလျင်အပြင်ဖက်ဒီညီကြည့်ရတွင်လိုက်ကြံလျင်အပြင်ဖက်ဒီညီကြည့်ရတွင်လိုက်ကြံလျင်အပြင်ဖက်ဒီ ကောက်ကောက်ပေါ့လေအဲမြင်နိုင်မှရှိသတိပြုစောင့်ဝတ်သင်ထားဆိုတဲ့အဲသုံးမဩဝါဒမရှိဘူးတတိလွတ်ပြီးတော့သွားတဲ့အခါမျိုးပါပေါ့လေမလိုအပ်တဲ့ဝိသိတဝိသဒပေါ့လေဒီမှာအပြင်ထွက်အပြင်ပြေးသွားရေးချတဲ့စိတ်ပေါ့လေဝိသိတဝိသဒစိတ်ဖြစ်သွားပေါ့အဲထို့သူပဲကြားမှုနဲ့နားမှုနဲ့စားမှုနဲ့သိမှုနဲ့သိမှုနဲ့စပြီးတော့လည်းပဲအဲဟောကြားသွားတာဒေသနာတွေပေါ့လေရှိပါတယ်ပါဠိတွေရုပ်နေလို့ရှိရင်တော့တော့နှပြီးမှာမဟုတ်ဘူး တိနသတ္တသုတ်တဝါတတ္တနိမိတ်တသာရိဝိညာဏဟောတိစတယ်ရောလေဒီဝိပါသွားပါလေဗမာလူပဲတက်တယ်ပဲသိကြပါစေအဲတို့ဒီပဲကြားပြီးရတယ်လိုက်ကြလည်းကျင်ဆက်ပြီးအနာရမှာအတန်လေးတွေရောက်ရတာတာယာကျွေးတဲ့အတန်လေးတွေပေါ့လေရှင်းသားလေးတွေကိုလူရှိတဲ့ပုဂ္ဂိုလ်ရဲ့ပြောတာဆိုတာရေတာလေးတွေပေါ့ဒါလေးတွေပေါ့အဲကိုမကြိုက်တဲ့ ကိုမုန်းတဲ့ပုဂ္ဂိုလ်ရဲ့အတန်လေးနာရနေရောက်လာတတ်တာပါပဲလေ။ဒါလည်းကြားလာ။ဒါလည်းကြားလာပြီဆိုလို့ရှိရင်ကြားတိုင်းမှရှိရှိစောင့်ဝယ်ဆိုင်ထားကြလား။ကြားတိုင်းဝတ်ချူမရမယ်အစမချူမမရဘူးတတိတွေလော့သွားတယ်။တတိတွေလော့သွားတာအင်းဒီသားလေးရတယ်။အဲတရားကြီးရောက်အဲချိုးတယ်အဲအေးတယ်။သူကလည်းတဲပိုင်လေအစိုးချင်းကဘယ်လိုပဲပုံနေပါတခါတည်းကိုပေါ်ပြီးတော့ဒီကုရီလင်သွားတာပါလေ။ဒါမျိုးကြီးရှိတယ်ကွာ။အဲ့တော့ကိုယ့်အဖြစ်နဲ့စဉ်းစားကြည့်ဒါတွေကတော့ လောကထဲမှာဖြစ်နေတဲ့ဟာတွေပါပဲကြားတဲ့ကံလေးစပ်ပြီးတော့အတန်လေးကအမနာတာယာတော့အတန်နောက်တကောက်ကောက်လိုက်ပြီးတော့သွားတာအကြံကြီးပွားတော့တာအတန်နောက်တယ်မဟုတ်ဘူးအတန်ရှင်နောက်တယ်လိုက်တာလည်းရှိတာပဲအဲ့ဒါကြီးဆရာကြီးပေါ့ကြားပြီးရတယ်လိုက်ကြံလိုက်ကြံနေပြည့်သွက်ပြီးဆက်သွားတယ်ကြားပြီးရတယ်လိုက်ကြံလည်း တယ်မို့အနတ်ပိုင်ရှင်နောက်လည်းလိုက်တာလည်းရှိတာပဲမဟုတ်ဘူး။အဲဒီလိုတကောက်ကောက်အတွေ့အကြုံကြီးဖြစ်သွားတာတဲ့ဒါသိအရင်တွေ့တယ်ခေါ်တယ်။မုံဇီယာနာမတရိဇီယာနာနေနာမည်ဆိုလို့ရှိရင်လည်းဒါလည်းပဲဒီလည်းလိုက်တာပါပဲ။သက်စုံယုံုံနဲ့အနေရောမုံဇီယာအနေနဲ့လိုက်တာဒေါသအနေနဲ့လိုက်တာလည်းရှိတာပါပဲ။အကုန်လုံးပါပဲဒီမှာအဲဒါကြီးလည်းအကုန်လုံးယူရမယ်။နံပြရာတွင်လိုက်ကြတယ်ပြင်ထွက်ပြီးတက်သွားမယ်နံပြရာတွင် စားပြီးရတယ်တဲ့အစားစားတဲ့ခါမျိုးပါပေါ့လေစားစားတဲ့ခါမှာစားရင်မှဒီတိကျစောင့်ဝင်တင်တာဆိုတာပေါ့လေအမှမပါဘူးဆိုလို့ရှိရင်တော့ကြာပေါ်ရောက်လာတဲ့အရာကသူကြိုက်တဲ့အရာကလေးနဲ့တွားတွေ့လို့ရှိရင်အဲ့ဒါလေးလိုက်တယ်သိနေအောင်ကောင်းလိုက်တာပြီးရတာလေးစက်တဲ့လိုက်တာနေလိုက်တာလက်ရကောင်းလိုက်ပြီးချင်းသတိလက်ရပဲဘယ်ဝလက်ရပဲစပြီးဟောတယ်ဆိုရတယ်စားပြီးရတယ် လိုက်ကြလျက်ပြင်ထွက်ကြည့်ဟုတ်အဲ့တော့ကိုကသိတွေ့တဲ့အခါပေါ့အမှန်တော့နုညံ့တဲ့နုနုပပအရာလေးတွေနဲ့ပေါ့အများအားကြည့်တွေ့ရတာအဝယ်စားတဲ့အမှန်တော့နုညံ့ ကြော့ကြောင်းတဲ့ဝကလေးတွေနဲ့သိရသိရတာတွေဒီအေးလေးတွေနဲ့သိရတာတွေဒီအေးလေးတွေနဲ့သိရတာတွေဒါမျိုးတွေပါတော့အတုံးဆောင်ဓမ္မထိုင်စရာအိယာနေရာတွေနဲ့သိရတွေ့ရတာတွေပေါ့လေဒါလေးတွေသဘောကျတယ်ကွာဒီတော့လူချင်းချင်းကိုလူကြည့်တဲ့ပုဂ္ဂိုလ်ချင်းချင်းသိရတွေ့ရတာတွေဒါတွေပေါ့လေသိပြီးတဲ့အပေါ်မှာဒါရီကအီလီကနင်းညလိုက်နေခြင်းတွေ့ရတာကောင်းလိုက်နေခြင်းဆိုတာပေါ့လေလိုက်ပြီးတော့ကျန်တာဒီဒီဘုဒ္ဓဘာယုံလေးပေါ့လေ ဘုရားဘာယုံနေဖို့ဘုရားရဲ့ဘုရားဘာယုံပိုင်ရှင်တော့လည်းပဲလိုက်ပြီးတော့အတွေ့အကြံတွေဖြစ်တာပဲဒါဒီလောကမှာတော့ဘုရားဘာယုံကသိအလေးကြီးထားကြတာပဲအတွေ့အာရုံဆိုတာဒါနဲ့ပဲဒီဒုက္ခရောက်နေကြတာပါကြည်ကြည်ရတယ်လိုက်ကြံနေအပြင်အတွက်ဒီတကယ်ဆိုရမယ်ကြည်ကြည်ရတယ် လိုက်ပြီးတော့ကြည့်ရဆိုတော့ဓမ္မအဲ့ဒီတဲ့ခါမှာလီအီအီလေးပေါ့ဒါရင်းနဲ့ကြည့်ကြည့်တဲ့ခါမှာဘောကြတဲ့ခါပြီးတော့အေးနေတဲ့ခါချမ်းနေတဲ့ခါမှာဆိုနင်းနေထွေးလေးတွေဘောအဲ့ဒါကြီးနဲ့ကြည့်ရတာကောင်းတယ်ဘောကြတယ်ဆိုတာလေဒါပြောတာပေါ့တာရတတ်မယ်လက်ွက်တဲ့နေအဲ့ဒါလေးတွေပေါ့မိသိထားတာရောအချင်းချင်းလေးသိထားတာလည်းပေါ့ဒါရင်းနဲ့ကြည့်ရတာလည်းဘောကြတာ မိမိဘာမှအဝကလေးတွေဝိတ်ကျင်တာထိကျင်တာဒါတွေပေါ့အကုန်လုံးပါပဲတော့ဒါကြီးတွေပေါ့ဒါကြီးပြုထုတ်ပြီးတော့ပြောမယ်ဒီများကြီးဘာလို့တင်နာလဲပါလဲဒီတော့ဒီကုသနာကြာခင်ဝင်ပေါ့ဒါရဲ့မြေကနာစာသိပြရတော့မဟုတ်ဘူးပေါ့ဒါပေမဲ့လို့မြေမြောင်ကြားတယ်နာမြောင်စားတယ်ပြည်ပြောင်နေတယ်ပေါ့စိတ်ကူးရရအာယုံတွေအတွေးအာယုံတွေစိတ်ကူးရင်းတာဒါလေးဘာလေးမြင်ရတယ်ဘာလေးကြားနာစာသိပြရရင်ဆိုတာပေါ့အဲဒီအတွေးအာယုံတွေတွေးခေါ်ပြီးတော့ဒီမှာပြောနေတာပေါ့လေ ညှို့ပြီးတော့ပါနေတာစိတ်ကူးရင်းနေတာအဲဒီစိတ်ကူးရင်းနေတာလည်းဒါလည်းအပြင်သက်တာတယ်စိတ်ကူးစိတ်ကူးချင်းဟောဒီသက်လည်းဆိုစိတ်ကူးလေးပေါ်လာတာနဲ့အဲပြည်ပြည်ပြည်ရဲ့ဒီကမှတ်ရမှာကိုဒီလိုမျိုးလည်းငယ်ဒီကမှတ်ရပါပဲပြည်ပြည်ပြည်ရဲ့ဒီကလည်းငယ်မှတ်ရပါပဲလည်းငယ်မှတ်လို့လည်းငယ်မှတ်ရစိတ်ကူးရတဲ့ခါနဲ့ညော့ပါသွားတာဒီတိုင်းမှာဒီတိကျတောင်းဖို့သင်ထားကြတာကျန်တိုင်းမှာဒီတိကျတောင်းဖို့သင်ထားကြတာပြည်ပြည်ရဲ့ကြံကြံရဲ့တရားဓမ္မ လိုက်ပြီးတော့မှတ်ရမှာကိုတိတယ်တိတယ်ကြံတယ်ကြံတယ်ဆိုတာကိုလိုက်ပြီးတော့မှတ်ရမှာဟောကိုကနှိမ့်ခွေးပါနှိမ့်ခွေးသွားပြီးဆိုတော့ဒီကုနဲ့မျောပါတာယောဂီတွေကမှဒီကုနဲ့လည်းရှိတာဒီကုနဲ့ဒီကုနဲ့မျောပြီးတော့တခါတည်းဒီကြောင်းကြီးကိုပြည့်သွားတာတော်တော်နဲ့ကိုပြန်ပြီးတော့သိလို့ရှိလို့ကြားလို့တွဲလို့မရတော့ဘူးကြာကြီးသွားတာပဲကွာအဲ့ဒါလည်းပဲဝိသိတာသိခေါ်ပါတယ်ကွာအတိပြရတယ်လိုက်ကြံနေပြင်ထွက်ပြီးသာယာတတ်မယ်ငဲ့ွက်တဲ့နေတဲ့ဒီစိတ်ကူးစိတ်ကူး ယူပြီးကြောင်းကြီးဒါလည်းရောပြီးတော့ပါသွားတာဆက်သွားတာတိတိရတယ်လိုက်ကြလေပြင်ထွက်ဒီဆိုအဲအဲ့ဒီလိုအဲအရှင်မာသစ္ဆာနာမသိရပါဘူးမြင်ပြီးကြားပြီးနားပြီးစားပြီး ကြည့်ကြည့်ကြည့်ပြီးဝိက္ခဏနာ၎င်းရှာကိုစိတ်ခေါ်တဲ့တဝါ6ပါးမှာရူပံတတ္တကနာဝရတ္တဖုတ္တဝံဓမ္မယုခေါ်တဲ့အာယု6ပါးသင်ဟလာမြည်တိကြားတိနာတိသာတိသိတိဒီကုသကကြံကြီးတဲ့ဝိညာဉ်6မျိုးဒီမှာဖြစ်သွားတယ်ပြီးတော့အာယုနဲ့စိတ်နဲ့ဆိုင်ရာဒွါရမှာဗောလေဒီမှာဆုံတွေ့တဲ့ဖတ်တာမြည်တွေ့မှုစသည်ဖြစ်သွားတယ် ကောင်းတာလေးပဲမြင်သွားလို့ရှိရင်ကောင်းခံစားမှုဆိုးတာလည်းမြင်တာဆိုးခံစားမှုပေါ့မဆိုးမကောင်းအာရုံနဲ့တွေ့ပြီဆိုလို့ရှိရင်လည်းမဆိုးမကောင်းအလဲလားမသိမသာခံစားမှုဆိုတာဒါလေးရှင်းရဲပဲအဲဒီဖြစ်သွားတဲ့အခါမျိုးမှာဒီတိုင်းမှာဒီလူကြီးတောင်းဖို့ရှင်ထားဆိုတာဒီတိုင်းဖြစ်တိုင်းမပြုမိဘူးတတိတွေလော့သွားဒီတွေလော့သွားတာဓမ္မပြစ်မှုနဲ့စပြီးတော့အမိသားမှုလာမှုစားမှုပြစ်မှုနဲ့စပြီးတော့သိကုရေတဲ့ဖြစ်သွားတာတဲ့မိကန္တိမိကန္တိဝတိနာဝတ္တမန္နဝိသိတဝိတ္တနာမှာဟောတိ ဒီကံကပြတ်တာလားနိကံနိဝတိနာနိကံနိဝတိနာနိကမယဝတိနာအပိခဝတိနာဒီကံဖွင့်ထားတယ်လူချင်းမြစ်တဲ့ငက်ွက်တဲ့နေတဲ့လူချင်းကလေမြစ်တဲ့တယ်လေဒါလေးငက်စိတ်ဝင်စားပြီငက်ွက်တဲ့ဆိုတာစိတ်ဝင်စားတာပါပဲစိတ်ဝင်စားတဲ့အနေနဲ့ဒိဋ္ဌမာနာနဲ့ဒိဋ္ဌမာနာအဲ့ဒီပုံမှာပဲတမြုပ်လို့ဖြစ်တဲ့နေရာချင်းစိတ်ကလေးရတာမှာ သူ့ရဲ့ကြီးနေတာအဲ့ဒါဆိုလို့ရှိရင်ဒါဝိသေတာဝိသေတာကျက်လို့လေလို့ခေါ်ရတယ်မှာအပြည့်အတွက်တဲ့စိတ်ကိုခေါ်တာပါမှာအဲ့ဒါဖြေကြလိုက်ပါတယ်မှာအဲ့ဒါကိုတကူတည်းနဲ့ခြုံပြီးတော့ပြောလို့ရှိရင်တော့ဒီကြည့်ရတယ်လိုက်ကြတယ်အပြည့်အတွက်ဒီဒီဘုံထဲနဲ့ကြည့်ရတယ်မှာသူပေါ်ကြည့်ရတယ်လိုက်ကြတယ်အပြည့်အတွက်ဒီဖြစ်တယ်ပေါ်တယ်ဆိုတာဘာလို့ဖြစ်ပေါ်နေတယ်လဲဖြစ်ဆိုတဲ့စကားကဟိုအကျဉ်းချုပ်ပြောတဲ့စကား ပေါ်ဆိုတဲ့စကားလည်းကျေးဇူးပါစိတ်တန်နဲ့ပေါ်တာအတူတူပါပဲအဲ့ဒီစိတ်ပေါ်ကိုဆက်လိုက်လို့ရှိရင်ဘာလို့စိတ်တယ်လဲမြင်စိတ်တာကြားစိတ်တာနာစိတ်တာသာစိတ်တာသိစိတ်တာသိစိတ်တာဒါပါပဲအဲ့တော့အတူချုပ်ပြီးတော့နားလည်ကြလို့ရှိရင်လည်းအဲ့ဒါလေးချုပ်ပြီးတော့သိကြတယ်နော်စိတ်ကြီးရတယ်လိုက်ကြလည်းပြင်ဆက်ပြီးသိ ထုတ်ပြီးတော့နားလဲတာပေါ့။အဲဒီကြည့်ကြည့်ရတယ်လိုက်ကြံနေဆိုရဖြစ်ဖြစ်နေရမှာမြင်ထဲမြင်ကြည့်ကြားထဲကြားပေါ့နားထဲနားပေါ့စားထဲစားသိထဲသိသိထဲသိပေါ့လားဘလုံးပါလဲ။အဲဒါဒီချက်ပြီးတော့သိပါတော့။ဒါအကျေမှာသစ္စာနာရပါမြတ်စွာဘုရားဟောထားတာဝိညာဏအောက်ထိတာအဝိတ္တတာစိတ်ဓာတ်ဝင်အပြင်မထွက်အပြင်မထွက်အပြင်မထွက်ဆိုတော့ပြင်မထွက်တာ မကောင်းဘူးပေါ့အပြင်ဘက်ကအအပြင်ဘက်ကမကောင်းတယ်ပေါ့အပြင်ဘက်လို့ဒီမကောင်းဘူးပေါ့ဒီမကောင်းတဲ့ဟာကိုဒီမှာပထမဆုံးဝေဘာပြပြီးတော့ကောင်းတဲ့ဟာယူရမယ်ဟာပေါ့နောက်ပိုင်းဝေဘာပြတယ်ပေါ့ပါဠိရဲ့အခြေကြီးပါပဲခုနဟာကိုရောက်ရင်ပြန်လိုက်တာသုံးအလျော်အလျားပြင်လိုက်တာပါပဲအပြင်ထွက်တဲ့စိတ်ကတော့ခုနားလေတော့ဟာဒီမူကြောင်းနာမူစားမှုသိမှုသိမှုနဲ့စပြီးတော့ဒီတိုင်းမှာယုတ်ကလေးယူတောင်းဖို့သင်္ခါဆိုတဲ့အတိုင်း တတိနဲ့ကာဝယ်စောင့်ရှောက်မှမသိပဲနဲ့ဒီတိုင်းဖြစ်ထားလို့ရှိရင်ရှိသေးတာဖြစ်ခံလိုက်ရတာတဲ့ဒီမှာတော့ကာယဝယ်အာယုဆိုလို့ရှိရင်တော့လောဘရှိသေးတာကိုဖြစ်ခံလိုက်ရတာမိကံဒီခေါ်တဲ့လောဘရှိသေးတာဖြစ်ခံလိုက်ရတာဖြစ်သက်တယ်ခေါ်တယ်တို့ဒီဒေါသမောဟမာနအိတ်တံဖြစ်တာဒီဖြစ်ခံလိုက်ရတာလည်းပဲအကုန်လုံးပါဖြစ်သက်တဲ့စိတ်ခေါ်ပါတယ်ရှိသေးတာနဲ့ရောသွားတဲ့စိတ်ဒါအပြင်ထွက်တဲ့စိတ်ခေါ်ပါတယ် အဲ့တော့ကိလေသာနဲ့မရောရအောင်ညီုံများနဲ့ကြားုံများနာယုံများတာယုံများသိုံများသိုံများပါအဲ့ဒီထိုက်တာမှာလည်းပဲရှင်နာသဘောတရားတွေကြောင်းကျိုးဆက်နေပြီးတော့ဖြစ်ပုံသဘောတရားတွေညီပြီးတော့ကြောက်တာတွေပေါ့လေရဲပုံတွေအာဟုဇရာမဟုတ်ဘူးဒီဘောတိုင်းကိုဖြစ်ပုံလေးပါဉာဏ်ကြီးဖြစ်သွားရေးအတွက်ဒီမှာသတိရှိရပါလေသတိထားရပါလေသတိထားလိုက်ပြန်တော့သတိရှိတော့တတိလွတ်လို့ဖြစ်နိုင်ရဲ့အဲကိလေသာနဲ့ရောက်ခါတာ ဆက်နေတဲ့စိတ်ယူကြတဲ့စိတ်ဖြစ်ရတာတတိမလွတ်ဘူးတတိအများအားချနေပြီဆိုလို့ရှိရင်ကိလေသာမဝင်တော့ဘူးဘောကိလေသာဝင်တော့ဘူးဆိုလို့ရှိရင်ဒီနည်းစိတ်ကဒါအပြင်မထွက်တဲ့စိတ်ပေါ့ဒါပေါ့ဒါကျင်းရတာဒါပါပဲတော့ပြင်မထွက်အောင်ပဲလုပ်မလဲဘိဒ္ဓဘိဒ္ဓအဝိစိတ်ကအဝိတ္တကိုအပြင်ပအာယုံတို့မှာမပြတ်နဲ့မရွေ့ကြမပြေးသွားတဲ့စိတ်ကြီးအောင်ဘယ်လိုလုပ်မလဲဆိုတော့မဘောလာဝတိထားပေါ့ ရေရဲမှာပဲမှတ်တိလေရဲ့တဲ့ရေရဲမှာပဲမှတ်တိလေအပြင်မထွက်ပြီတဲ့လွယ်လွယ်ပါပဲကျဲတာတွေဆိုရမယ်ရေရဲမှာပဲမှတ်တိလေရဲ့အပြင်မထွက်ပြီရေရဲမှာပဲမှတ်တိလေရဲ့အပြင်မထွက်ပြီ တို့လူကြားသွားလို့ရှိရင်လည်းကြားခဲ့မှာပဲဒီနေ့နေရာမှာကြားခဲ့လို့ပြီးတာပါကြားခဲ့မှာပဲမတ်တူဘူးကြားနေရာမှာနံထက်လိုက်ပြီးတာပဲနံခဲ့မှာပဲနန္ဒီယမှာစားထည့်လိုက်ရင် စားကြရမှာထိထက်လိုက်ရဲ့ထိနေရမှာထိကြောင်းထက်လိုက်လို့ရှိရင် နာလဲစားလဲရှိလဲရှိလဲထောက်ထာလာပါပဲအဲ့ဒီကဖြည့်ဆိုတဲ့ဟာသိတရားကျဲတယ်ဒီမှာအဲ့ဒီဖြည့်ရတာဆက်ပုံပြီးတော့ပြောရမှာပါဒီလက်ရှိနဲ့နှောင်းရှာကိုစိတ်ပေါ်တဲ့တဝါ6ပါးမှာအာယုံ6ပါးတင်ရလာတဲ့အခါကျတော့မြင်ပြီးကြားပြီးနားပြီးစားပြီးသိပြီးတဲ့ကြံပြီးသိပေါ်တယ်အတိ6မျိုးဒါဖြစ်သွားတာအဲဒီ6မျိုးဖြစ်သွားတဲ့အခါမှာလက်ရင်းချက်ချင်းပေါ်လေးဒီမှာဆက်ဆက်လက်လက် ကိုကသေးသေးနှိမ့်တာမှုမရှိရပဲနဲ့ပေါ့ညီညီညက်ညီလည်းလို့ရှိရတာကြာကြာကြာကြာလည်းလို့ရှိရတာအနန္တညက်နာလည်းလို့ရှိရတာအဲသာတိတဲ့ခါမှလည်းပဲကိုလုံးလိုက်ပြီးလို့ရှိရတာသိတိတဲ့ခါမှလည်းပဲကိုလုံးလိုက်ရှိရတာပေါင်းတာပိန်တာထိုင်တာသိတာတွေးတာစမ်းတာစောင်းတာငဲ့တာမာတာပြောတာပူတာအေးတာတောင်းတာတင်တာလောက်တာတွေဒါတွေအဖြစ်တွေပါပဲဘလုံးကမြေတောက်ခတ်တာမျိုးလုံးပိတာဖွင့်တာသာအကုန်လုံးကဒါအဖြစ်တွေပါပဲဒါတွေဒါသိကုသနာကြာပြီးတဲ့အခါအကျိုးမထားရဘူးအကုန်လုံးလုံးဝအိပ်ကြောခြင်းဌာနတာပြီးတော့ကျန်တဲ့အချိန်တွေမှာ လို့နေတာပဲလို့နေတာသွားရထင်ရရိယဘုလေးမျိုးလုံးအကုန်လုံးအလတ်မရှိဘူးဒီတစ်ခုကတော့ဖြစ်နေတာပဲအဲဒီတစ်ခုဖြစ်နေအကုန်လုံးအလတ်မရှိမှရတာပဲအကုန်လုံးပေါ့အဲ့လိုစိတ်သက်စိတ်သက်လေးတွေလိုက်ပြီးတော့မတ်တရတာတဲ့မတ်လို့ရှိပြီးတာပါပဲမတ်ရင်မပြီးပါဘူးမတ်တော့မတ်တာကတတိပေါ့အကြောင်းနဲ့ဆိုင်ပြီးတော့မှမတ်တာစိတ်ရှိရှိတာကဒီလိုခေါ်လိုက်ပါတယ်သိဆိုတာကဉာဏ်ပေါ့ဉာဏ်ပြောတာပါပဲမလည်းမတ်တဲ့မတ်ရင်ပြီးတာပါပဲ အတိမဖြစ်တော်မှာဘာကိလေသာရှိတယ်ဆိုလို့ရှိရင်တော့ကိလေသာဖြစ်ခွင့်မရပါဘူးတဲ့။အဲဒီကိလေသာဖြစ်ခွင့်မရကိလေသာဟန်တားထားတာ။နောက်တတိတိအားကောင်းလို့ဓမ္မတိတိအားကောင်းလို့အတိညာတွေပွင့်လာပြီဆိုလို့ရှိရင်တော့သိပြီးကြတာဟုတ်တယ်။အဝိဇ္ဇာအဝိဇ္ဇာဗိဒ္ဓအဝိဇ္ဇာအဝိဇ္ဇာအပြင်ဘအာယုတို့မှာတာယာတတ်မဲ့ငက်ွက်တဲ့အနေတဲ့ငက်ွက်တဲ့အနေအားဖြင့်သိဒီမှာမဖြစ်တော့ဘူးပေါ့။ အဲ့လိုမဖြစ်တာဟာအဝိဇ္ဇာအဝိဇ္ဇာမပြတ်မပြေးသွားမယူဆတဲ့စိတ်ဒီတန်းနဲ့စိတ်ခေါ်တာပါလေကိုလိုရကိလေသာလွတ်ရအာယုံပေါ်မှာထားလို့ရတဲ့စိတ်ခေါ်တာပါပဲအဲ့လိုရှင်မှာအရှင်မကိသနာတရားကိုဝေခံပြီးတော့ပြပါတယ်ဒီမကောင်းနေတာလေးကအဲ့တော့ဒီမှာပြတဲ့ပေါ်မှာလည်းချက်ပြီးတော့ပြောရအောင်ပါဆိုကြပါစို့ညီစေခဏညီစေမာပဲမှတ်ပြီးရင်ပြင်မထွက်ဘူး မှတ်တယ်ပြီးတယ်မှတ်တယ်ဆိုတော့သုံးကံတိုင်းမှာမြင်ရင်မြင်တယ်မြင်တယ်ဆိုတာမှတ်တာဆိုတာကြောင်းရဆိုင်ပြီးတော့လုံလာထားပြီးတော့စိတ်သွန်းအားလေးနဲ့ပေါ့လေရောရောရောရောဖြစ်ဖြစ်ညီညီနဲ့မှတ်မဟဆိုတဲ့အနေပေါ့လေဘဝလည်းဖြစ်ဖြစ်ရှိတယ်ရောရဲလည်းမသွားဘူးစိတ်ကအေးဆက်ဆက်လည်းဖြစ်မသွားဘူးတင့်တယ်အပူရပြဲပေါ့လေစိတ်သွန်းအားနဲ့ကြောင်းရဆိုင်ပြီးတော့ပြင်းနေတာတာဝန်မမဲ့ဆိုပါနေတယ် တက်တက်တဏ္ဍသမောဇမမဲ့ခင်သမဗရာလုံးလာဝိညာဉ်နဲ့ကြောင်းရဆိုင်သေးလောက်ဟောဓမ္မမှတ်မိတာတတိကလေးဖြစ်လာပြုမရအောင်လေးပေါ်မှာစိတ်ကလေးကသူ့စီစီဖြစ်လာတယ်အဲ့ဒါကိုမှတ်ခေါ်တယ်မှတ်ဘုမစကားကတော့မှတ်ဆိုတာမှတ်ဆိုတဲ့ထဲမှာဒီမှာဝိရိယလည်းပါသွားတယ်တတိလည်းပါသွားတယ်သမာဓိလည်းပါသွားတယ်စကားလေးတစ်လုံးကစကားလေးတစ်လုံးထဲမှာအတိပ္ပယ်ဒီဓမ္မငုတ်နေတာမှတ်ဆိုတာက မှားရတာပါပဲတတိယတာတတိယတယ်ဆိုတော့ဝိရိယမရှိဘဲနဲ့ပဲတတိယလည်းဝိရိယရှိမှတတိယတာပထမဆုံးဝိရိယပါသွားပြီနောက်မှမိပြီမှားရအောင်လို့မှစိတ်ကြီးစိတ်ကြိုက်ကြသွားပြီအဲ့ဒါမှတ်တယ်ဒီဝိရိယတတိသမာဓိဒါလေးတွေအရှင်တက်ပြီးတော့အားပြလာလို့ရှိရင်ရှိတယ်ဒီလက္ခဏာမှာသင်ရှားတဲ့ပြင်တရားတွေပထမဆုံးရှိမယ်နောက်ကြောက်ကြိုးဆက်တွေ့ပြီးတော့ဖြစ်ပုံတွေရှိမယ်မြင်ပြီးတော့ပြောက်ပုံတွေရှိနေတာအတိတွေပေါ့အတိတွေကလည်းအစစ်အစစ်တက်သွားမှာလေ အဲ့ဒါသိခေါ်မတ်ပြီးတဲ့မလဲမှသိလဲသိတယ်ဆိုလို့ရှိရင်သိတယ်ဆိုရဲကောမသိကြောက်ဘူးပေါ့မသိလို့တွေ့မိတာပဲအခုတော့ပြီးတော့ကျယ်သွားပြီပေါ့ကျယ်သွားပြီမသိရင်တွေ့ဆိုတာကိုမသိရင်တွေ့ရတယ်တွေ့ဆိုတော့လောဘကျဲတာပေါ့ခုနမိကံကြီးခေါ်တာလူချင်းတတ်မယ်နဲ့ကွက်တာလူချင်းနဲ့တတ်မယ်တဲ့ကျိုးစလန်းလန်းဖြစ်နေတယ်ပေါ့ဒါလေးစိတ်ဝင်စားနေအသက်ခံဆိုတာစိတ်ဝင်စားမရမနေပေါ့ကျိုးစားတယ် ဒီအစိတ်ဥပါယုံလေးပေါ့ဒီတိုင်းတမြင်နဲ့မြင်နေကြတာဒီအစိတ်ဥပါယုံပိုင်ခြင်းလေးရနေတာပေါ့ဒါပေါ့ကိုကိုပိုင်လုပ်နေတာပေါ့ညက်ွက်တယ်တော့သိဝင်စားတယ်တော့ဒါလေးသိနေတာပေါ့အဲ့ဒါလေးကအခုတည်းမှာမြင်သက္ကနာမှာမြင်တယ်မှတော့မြင်သက္ကနာမှာထင်ရှားတဲ့ဒီကဘနာသဘောတွေလည်းပဲပိုင်ပိုင်ခြားခြားသည်မှတ်ရသိတာပဲအမှန်မသိဘူးပေါ့ကြောက်ကြိုးဆက်နွယ်ပုံလေးလည်းသိတယ်မြင်ပြီးတော့ကြောက်အမြဲပုံအကွက်ကြမဟုတ်ပုံသဘောတိုင်းဖြစ်ပုံလေးတွေသိ တစ်စင်းတစ်စင်းတစ်စင်းတစ်စင်းတိုးတက်သွားလို့ရှိရင်မငြင်းအဲမသိလို့အမှန်တိုင်းမသိလို့တွေ့မိတာပဲအခုအမှန်တိုင်းသိတော့မတွေ့တော့ဘူးပေါ့ပြဲသွားပြီပေါ့သိဆိုတာမသိပြောက်ဘူးမသိလို့တွေ့တာလည်းပဲဒီမှာပျောက်သွားပြီဟောမသိတော့ဘူးဒီကမိကံဒီခေါ်တဲ့ຢာကမရှိတော့ဘူးဒီလိုကအဝေမခံရတော့ဘူးအဲ့ဒါဗိဒ္ဓအဝိဒ္ဓအဝိဒ္ဓစိတ်ခေါ်တယ်အဲ့လိုမျိုးရတာပဲအပြင်မထွက်ပြီတဲ့ဒီလိုဆိုပါတယ်အခုကြည့်ပေါ့မြေသက္ခဏမှာ တကယ်ကြီးအဟုတ်ရှိနေတဲ့ယုံနာတရားတွေကိုဒီအမှန်တိုင်းသိရအောင်ဆိုပြီးတော့ပထမမြင်တယ်မြင်တယ်မြင်တယ်ဆိုမှတ်နေရတယ်လုံးပြီးတော့မှတ်နေရတာပဲသုံးပြီးတော့မှတ်နေရတာပဲမြင်တဲ့ကဏ္ဍမှာရှိနေတာတွေကဘာတွေတော့ဆိုတော့ယုတ်တရားနာတရားတွေပဲရှိနေတာပဲယုတ်တရားဆိုတာအမျက်စိရှိတယ်မျက်စိကမြင်နေရတာဘာမျက်စိမရှိပဲမြင်ရတယ်လေမျက်စိဆိုတာဒီအလုံးကြီးပြောတာမဟုတ်ဘူးအစင်းထင်နိုင်လောက်ရအကြည့်ကအစင်းထင်နိုင်လောက်ရပြီးကြီးနေတာ ဒီကအဒီကအဲ့ဒီဒီကမျက်စိခေါ်တာမျက်စိဒီကလည်းခေါ်ပါတဲ့သူကတော့ယူကြလို့မရဘူးကွာအဒီကမှန်တယ်မှာအယုတ်တင်နေလောက်ကြီးနေတာပေါ့လေဒီဒီကကိုယူကြသားမှာဆိုလို့ရှိရင်တော့ယူကြလို့မရဘူးသို့တော့မှအထက်တရာကြီးပေါ်မှာတော့ဒီကကတော့ရှိတယ်ကွာလက်ခံရအောင်အယုတ်ရှင်မုံထောင်းလို့ရှိရင်ဒီကမှာဒီကရှိနေတယ်ဆိုတော့သိရတယ်ဒီတိုင်းပဲအထက်ရှင်မုံထောင်းလို့ရှိရင်မျက်စိကောင်းတယ်မျက်စိကြီးတယ်တဲ့ဒီဒီကကြီးဒါမျက်စိကိုခေါ်တယ်အဲ့ဒါရုပ်တစ်ခုပဲ အဲ့ဒီအကြည့်တမှာလာပြီးတော့ထင်ရတဲ့အသင်းဒါလည်းရုပ်တစ်ခုပဲအသင်းရှိလို့ဘောမြင်ကြရှိလို့မြင်နေတာဘောမြင်ကြရှိပဲမြင်နိုင်ပါလို့ဟောအသင်းလည်းပဲရုပ်တစ်ခုလေးပဲထင်ကြတယ်ပြီးတော့မြင်တဲ့ခဏမှာမျက်စိနဲ့အသင်းကရုပ်တရားဟောမြင်ပြီးသွားတာလေးလည်းပဲထင်ကြတယ်မြင်တာသိတာလေးပဲဒါနန္တရားဒါနဲ့ထင်ကြတယ်ပါဠိမြင်လိုက်တာပဲအသီးလေးမြင်လိုက်အမဲလေးမြင်လိုက်တာပဲအကြာလေးဝါလေးမြင်လိုက်တာပဲဒါမြင်မြင်ကြည့်ပြီးသွားတယ်အဲ့ဒါအဲ့ဒီထင်ကြတယ် အဲ့ဒါလေးကနတ်တရားတဲ့ယုတ်ပြနာတရားတွေကတော့သင်ရှားတယ်။ဒီနည်းအားဖြင့်လည်းအခန္ဓာအတိုင်းတာအပွင့်တာနေနေသင်ရှားတယ်။ခန္ဓာဆိုတာကမျက်စိကြည့်တတ်တာခန္ဓာကို။အဲ့ဒီကြည့်တတ်မှလာပြီးတော့တိုက်ခတ်ပေါ်တဲ့အသင်းတတ်ကိုအတိုက်တတ်တယ်။လာပြီးတော့ပုတ်တိုက်တဲ့ကဲဖြစ်တာပါလေ။တသဘောအနေအချင်းလာပြီးတော့တိုက်ခတ်တာပေါ့။ဒိုင်းနဲ့ဆိုလာတိုက်တာမျိုးလည်းဒီလိုတော့မဟုတ်ဘူး။တသဘောအနေနဲ့လာပြီးတော့တိုက်ခတ်တာတိုက်တာဆိုတဲ့အသင်း။ခန္ဓာနဲ့အတိုက်တာနှစ်ခု တွေ့ဆုံတော့ချက်ကလေးဆိုဒီမှာမြင်ပြီးတဲ့အပွင့်တက်ကလေးဖြစ်လာတယ်အဲ့ဒါအပွင့်တက်ဆိုအခန္ဓာအတိုက်တအပွင့်တက်အခန္ဓာအနေနဲ့လည်းထင်ရှားတယ်အတိုက်တအနေနဲ့လည်းထင်ရှားတယ်အပွင့်တက်အနေနဲ့လည်းထင်ရှားတယ်ဘုရားတို့မိပညာဖြစ်တဲ့အခါကျတော့မိကြီးရဲ့အိမ်ကအခေါ်ကယံရှိတယ်ပြီးတော့မိကြီးဆံကလည်းပဲဒီမှာယံရှိတယ်သူတို့အချင်းချင်းမပူပြင်တော့မိကမဆွဲသေးဘူးပေါ့ အပွင့်မပွင့်သေးဘူးပေါ့။ဟောဆိုရှိမှမတည်ပါသေးတယ်ဆို။ဟောတစ်ခုတည်ပါလိုက်တဲ့အခါကျတော့ကျဲကလေးတွေဖြစ်လာတယ်။ဒါမိကြီးအိမ်ကရန်ကအခန္ဓာဖြစ်ပြီးတော့အခန္ဓာရန်ကတော့အတိုက်တာဟောလာပြီးတော့တိုက်တာ။ကျဲကလေးဆိုမိလေးဖြစ်လာတာကအပွင့်တာ။တို့ဒီမိလေးဘယ်ကဖြစ်လာတယ်လဲလို့မေးလို့ရှိရင်လူဘိန်းကြီးကြည့်လို့ရှိရင်တော့လူကြီးဆန်ကတောက်လာတာဆိုတော့ဒီလူကြီးဆန်ကဖြစ်လာတယ်လို့ပြောမှာပဲ။ ဟုတ်လည်းဟုတ်တယ်လေမိစ္ဆာဘာဓမ္မဖြစ်နေတာကိုမိစ္ဆာဖြစ်လာတယ်ဆိုတော့မိစ္ဆာဖြစ်လာတယ်မိပဲလို့ဒီလိုထင်မှာပေါ့။နို့မိစ္ဆာကြီးသက်သက်နေကြည့်သားမှာလားမိထွက်ပါမလားဆိုတော့ဒီလိုတော့လည်းမိထွက်တယ်။ခုပူလိုက်တဲ့အခါကျမှသင်္ဃာရမ်းတယ်ဒီကသံဃာရမ်းတယ်ပူလိုက်တဲ့အခါကျမှဒီကွာလည်းဒီရမ်းတယ်မှာမိမျိုးနဲ့ရှိနေတာလေ။အเจ้าမကြီးနေသေးလို့အခုလည်းဒီကူးမှုခေါ်တဲ့အเจ้าကမကြီးနေသေးလို့မိကထွက်မလားဒီအပွင့်တက်ကဖြစ်မလား။ဘာလို့ခုပူလိုက်တဲ့အခါကျတော့ကျဲကျဲဖြစ်နေတာလား။ဒါလိုပဲမျက်စိကအခန္ဓာအသင်္ဃာအတိုက်တာ ပြီးတော့မြင်သိတာမြင်လာသိတာကအပွင့်တာတဲ့အခန္ဓာတိုက်တာပွင့်တာနေနဲ့ရှိနေတာညင်းလို့ရဘူးလေအခန္ဓာနဲ့အတိုက်တာကယုတ်တရားခေါ်ပြီးတော့မြင်တယ်သိတယ်နာတရားကတော့အပွင့်တာတဲ့အခန္ဓာတိုက်တာပွင့်တာနေနဲ့ယုတ်တရားနာတရားတွေသင်ကြားနေတာအဲ့ဒါတွေကအဟုတ်ရှိမှရှိနေတာကြောက်ကြွဆက်လွယ်ပြီးတော့လည်းဖြစ်နေတာရှိနေတာပြီးတော့လည်းမြင်ပြီးတော့ပြောက်သွားတာဒါလည်းရှင်းနေတာဒါပဲအဲ့တော့ ရုပ်တဘာဝနံတဘာဝအနေနဲ့လည်းပဲတနည်းအားဖြင့်ခန္ဓာတိုက်တာပွင့်တာအနေနဲ့လည်းပဲရှင်းနေတယ်ကြောင်းကျိုးဆက်နေပဲပြီးတော့ရှင်းနေုံနဲ့ရှင်းနေတယ်ပြီးတော့ဒါတွေလည်းအများအားမြင်နေတာကိုမြင်ပြီးတော့မြင်ပြီးတော့သက္ကနာလေးပဲဘာမှကြားတာမဟုတ်ဘူးကြောက်ကြောက်ကြောက်ကြောက်လိုက်နေတာမမြဲတာတွေရှိတယ်အဲ့ဒီသဘောလေးကိုအမှန်တိုင်းကြည့်ရအောင်လို့မြင်သေးမှရှိမှာမြင်ပြီးမှသွားကြည့်လို့မရဘူးမြင်လည်းကြည့်ရှိလို့မရမြင်သေးမြင်တော့မြင်တယ်လို့ကြည့်ပါလားရှုမှရုပ်တဘာဝနံတဘောလေးတနည်းအားဖြင့်ခန္ဓာတိုက်တာပွင့်တာအနေနဲ့ပေါ့ဒီကွဲကြပြီးတော့ကြည့်နေမှာ ရှုမှမှတ်မှကြည့်မှဝင်မျက်နာကိုမှတ်ကြည့်တဲ့မှတ်ကြည့်မှတ်မှတ်မြင်တယ်လို့မှတ်မှတ်ရင်ခန္ဓာတိုက်တာပွင့်တာအနေနဲ့ဒီမှာသိလာအသိရင်ပြီးတော့မသိကြောက်ပါမသိလို့တွေ့တာလည်းပဲကြောက်ပါအဲ့ဒါသိအပြင်မထွက်တာတဲ့ဒါပြောတာပဲအဲ့ဒါလေးခွဲရမယ်ဘုရားဒီလိုမြင်ကြခဏနဲ့မျက်စိနဲ့အခြင်းကရုပ် ပြေနာတိတာကနာတဲ့ကျဆိုကမြင်စေကနာ၌မျက်စိနဲ့အစင်းကယုံပြေနာတိတာကနာမြင်စေကနာ၌မျက်စိနဲ့အစင်းကယုံပြေနာတိတာကနာသို့ တရားနှစ်ပါးပဲအဲ့တော့ခဏခန္ဓာဖြစ်တဲ့မျက်စိအကြည့်ကအဲ့ဒီမျက်စိမျက်စိကြည့်ကသူလည်းဟုတ်သလားဆိုတော့သူလည်းမဟုတ်ဘူးတို့သူမဟုတ်သလိုငါလည်းဟုတ်သလားဆိုတော့ငါလည်းမဟုတ်ဘူးတို့ဟုတ်တာပါလေအသိဉာဏ်နဲ့လောက်အောင်ကြီးတဲ့အကြည့်ကလေးပဲသတိပဋ္ဌာကမျက်စိကြည့်ကသတ္တဘောလေးပဲသဘောသတ္တဝတ္တတညပဲသတ္တဝတ္တတညပဲဆိုတော့သူမဟုတ်ငါမဟုတ်ဘူးပေါ့အဲ့ဒီကြည့်ကမှလာပြီးတော့တိုက်ခတ်ပေါ်တဲ့ အတိုက်ကအချင်းရုပ်ကလည်းပဲသူဟုတ်သလားသူလည်းမဟုတ်ဘူးသူမဟုတ်သလိုငါလည်းဟုတ်သလားဆိုတော့ငါလည်းမဟုတ်ဘူးသူဟုတ်တာပါလေအတိုက်ကအနေနဲ့ပဲအချင်းချင်းတတ်ပဲမြင်ရတဲ့အချင်းတတ်ပဲဒါသဘောတက်တယ်ဒီအဲ့ဒီနှစ်ခုအကြောင်းညွှန်ပူပေါင်းလို့ဆက်ကလေးဆိုတော့မြင်ကြည့်တဲ့စိတ်ကလေးမြင်နေကြည့်တယ်ပေါ်လာအဲ့ဒါပြရပါတော့နန္ဒပဲမြင်ကြည့်တဲ့နန္ဒပဲမြင်ကြည့်တဲ့နန္ဒကသူလည်းဟုတ်သလားငါလည်းဟုတ်သလားမဟုတ်ဘူးသူလည်းမဟုတ်ငါလည်းမဟုတ် သူဘုံငါမဟုတ်ဆိုတော့ဗာလဲကျုံနဲ့လားဒီတရားနှစ်ပါးဒါရှိတာသူမဟုတ်ငါမဟုတ်တဲ့ပေါ်တာနာနဲ့ရုပ်တယ်မှာပေါ်တာပေါ်နေတာနာနဲ့ရုပ်တယ်ဒါရှိတာကျုံနဲ့နာသုံးဟုတ်နာနဲ့ရုပ်ပေါ်ဒါပဲအဲ့ဒါလေးကိုယ်ပြီးတော့ပြရအောင်ဆိုပြီးတော့ရေရေရေနဲ့ဒီရှိရတာဆက်ဆိုရမယ်မြင်စေကနာ၌မျက်စိနဲ့သင်္ခါယုံမြင်တာသိတာကနာ သူမဟုတ်ငါမဟုတ်ဘောဓနံနဲ့ယုံသူမဟုတ်ငါမဟုတ်ဘောဓနံနဲ့ယုံသို့ဒီသက္ကနာ၌လူကြီးရဲ့သိက္ခာယုံဉာဏ်တိရတာသူမဟုတ်ငါမဟုတ်ဘောဓ လည်းပဲသူ့ပြီးပေါ်နေတဲ့အပွင့်တအနေနဲ့မြင်သိတဲ့စိတ်ရှင်လည်းပဲဒီမှာပေါ်နေတယ်ယုံနာပေါ်စေယုံနာပေါ်စေမှာရှိမှခွဲမြင်တယ်မြင်တယ်မြင်တယ်ဒီမှာရှိမှရတယ်ရင်းစားပြီးတော့ခွဲရတာမဟုတ်ဘူးမြင်နေနေလည်းရှိမှပြီးတော့ဒီမှာခွဲရခွဲတယ်ဆိုတာလည်းပဲတမင်ဒါရုပ်ပဲဒါနာမဲဆိုတာဒီလိုခွဲဖို့ဟုတ်ပေါ့သူ့ဘာလို့လိုလိုခွဲပြီးလားဖြစ်သွားတာယုံနာပေါ်စေရှိမှခွဲမြင်နေနေလည်းရှိမှတော့ဟောမျက်စိ အဆင့်ရှင်တယ်လောက်မျက်စိကကြီးတာပဲမြင်ကြည့်တဲ့စိတ်နဲ့အဆင့်နဲ့သူကဆက်တွယ်ပြီးတာပဲဆက်တွယ်ပြီးတဲ့တရားပဲသူ့ကိုမြင်ကြည့်ပြီးတော့မြင်မြင်သွားတယ်ဒီကနေမြင်မြင်နေတယ်ဆိုတာပေါ့ဟောအခန္ဓာပေါ်မှာသိသွားတယ်ယံခါမြင်ရတဲ့အဆင့်ပေါ်မှာလည်းမြင်သိသွားတယ်ဘယ်လိုမြင်သိသွားနိုင်လဲမျက်စိထဲမှာတိုက်ခိုက်ပြီးတော့ပေါ်ပေါ်နေတယ်အမြင်ခံရတယ်မြင်ရတယ် ယဉ်ကျေးတဲ့စိတ်စိတ်ရဲ့ကြက်ပဲယဉ်ကျေးတဲ့စိတ်ကလေးကဒီဒီရောက်ရောက်သွားတယ်ဆိုတာဒါမြင်ရတဲ့အဆင့်ကိုသိပြီးပါလားယံကယဉ်ကျေးတဲ့စိတ်မျက်စိကိုပြီးနေပြီးတော့မျက်စိထဲမှာတိုက်ခိုက်ပေါ်လာတဲ့အဆင့်ကိုသူကသိပြီးသွားတယ်မြင်သွားတယ်မြုပ်မြလေးပဲမြင်မြတက်တက်ပဲမြင်ရတဲ့အဆင့်ကိုသူကရှေ့ရှုနေတယ်မျက်နှာချင်းဆိုင်နေတယ်တဲ့နေတယ်ဒါမြင်ပြီးတဲ့စိတ်ကိုသိသွားတာယုံနာနေပြီးကွဲပြီးသွားတာ ခန္ဓာအနေနဲ့ရောတိုက်တာအနေနဲ့ပွင့်တာအနေနဲ့ရောယုံနာပေါ်စေမှာပေါ့မြင်တယ်လို့ရှုမှတ်ပြီးတော့ပေးရဲ့ယုတ်တရားနာတရားတွေကွဲပြီးသွားတယ်ယုတ်တရားနာတရားတွေကွဲပြီးသွားလို့ရှိရင်ငကောကယုတ်တရားနာတရားမကွဲခင်ကဆိုလို့ရှိရင်တော့ငါကမြင်တယ်မြင်နေကြတယ်ငါပဲဆိုတာအဲ့ဒီဆွဲတာအဲ့ဒါဒိဋ္ဌိခေါ်တယ်ထေချရှိနေတဲ့ယုတ်နာတရားပေါ်မှာကစွဲထားတာဆိုတော့သူ့ကိုတက္ကရာဒိဋ္ဌိခေါ်တယ် ငါလေးကောင်လေးကဟိုလိုကလည်းမြင်တယ်ခုလည်းမြင်တယ်တောင်လည်းပဲတော့မြင်နေတာငါလေးကောင်လေးကတိုင်ခံပြီးတော့မြင်နေတာအဲ့ဒါဒိဋ္ဌိခေါ်တယ်အပိုးမြင်တာသူကအပိုးမြင်တာကအမှန်မြင်တာကအလွဲနေတယ်အခုတည်းမှာမြင်တဲ့ကလာမှာမြင်တယ်လို့ရှိမှတော့အခန္ဓာအနေနဲ့လည်းရှင်းသွားပြီအတိုက်အနေနဲ့လည်းရှင်းသွားပြီအပွင့်အနေနဲ့လည်းရှင်းသွားပြီယုတ်တရားနာတရားအနေနဲ့ဗောလေတမရှင်းသွားပြီဆိုလို့ရှိရင်အရှိကိုအရှိအတိုင်းဗောလေရှိရှိကြကြတမမြင်လိုက်လို့ရှိရင် တိတိကျကျမမြင်ငင်ရတော့အပိုးလေးဒီမှာထက်တယ်ပြီးတော့အလွဲကြီးထက်ရောထက်ပြီးတော့မြင်နေတာငါနေနေသူမြင်နေသလားအခုဒီမှာတိတိကျကျမြင်သွားပြီးတော့အပိုးမမြင်တော့အလွဲမမြင်တော့ဘူးအလွဲမြင်တာဒီကြောက်သွားတယ်ဒါတော့ရှင်းတယ်ဒီမှာယုံနာပေါ်စေရှုမှွယ်တဲ့သင်လွဲဒိဋ္ဌိပြုတ်တဲ့သင်လွဲဒိဋ္ဌိဒီမှာပြုတ်သွားတာပြုတ်သွားတာဒီမှာယုံနာမြင်လိုက်တာနဲ့ကာယတက္ကဋိကပြုတ်သွားတာဒီမှာနာမအဲ နာမရူပနာယထာဝတ္တနာဒိဋ္ဌိဝိတ္တုနာမနာမရူပနာဖြစ်တဲ့နာယုတရားတို့ယထာဝတ္တနာဟုတ်တိုင်းမှန်စွာတဲ့ရှုနေရင်ကပိုင်ပိုင်ခြားခြားသိခြင်းဒိဋ္ဌိဝိတ္တုနာမဒီလိုပိုင်ခြားပြီးတော့မသိခင်ကငါမြင်တယ်သူမြင်တယ်ပေါ့ငါလေးကောင်လေးကရင်းနေတယ်ဆိုအပူလေးအလွဲတွေတမရင်းနေတာအဲ့ဒီအပူအလွဲတွေမြင်တာမရှိတော့ဘဲနဲ့တိတိကျကျပေါ့နိဓမ္မ တဏ္ဍရှင်ရှင်နဲ့မြင်မှုမြင်မှုတွေရှင်းသွားတာတဲ့ဒီလိုသုတ်ပြီးခေါ်တယ်ကမှာအမြင်ရှင်းသွားတာကမှာဒီလည်းမဟုတ်ငါလည်းမဟုတ်ဘူးယုံနာပဲဆိုတာယုံနာပေါ်ကြမှာအခုလို့ရှုမှပြီးတော့အဲယုံနာရဲ့လို့ကွဲသွားပြီဆိုလို့ရှိရင်မြင်လွဲကြီးကြောက်သွားပြီတဲ့တပွဲတော့ကြောက်သွားတာပေါ့ချိန်မဲ့ကြောက်သွားတာဒီဒီညာလေးဖြစ်တဲ့အခိုက်အတန့်မှာအချိန်မဲ့လေးကြောက်သွားတာပါဒါဒီကပါဟာနေရသည်ဒိဋ္ဌိပဲလေဆိုတာဒါပြောတာပေါ့ယုံနာပေါ်ကြရှုမှကွဲ မြင်လွဲဒိဋ္ဌိကျုံတဲ့ဒီရှုမှခွဲပြီးတော့ရှုမှပြီးတော့အမြင်လွဲတဲ့ဒိဋ္ဌိထုတ်ပြမယ်ညာမာရောက်ထုတ်ပြမယ်တဲ့ဆိုရမယ်ယုံနာပေါ်စေရှုမှခွဲမြင်လွဲဒိဋ္ဌိကျုံယုံနာပေါ်စေရှုမှခွဲမြင်လွဲဒိဋ္ဌိကျုံယုံနာပေါ်စေရှုမှခွဲ ရင်တွဲသိကြည်ကြုံဟုတ်အဲ့ဒီလိုမြင်ရတဲ့ဘောမှာခန္ဓာအတိုက်တအနေနဲ့အများကြီးလုံနာအနေနဲ့ကွဲသွားပြီးတဲ့နောက်ဆက်လက်ပြီးတော့ရှိတဲ့အခါမျိုးမှာအကြောင်းလေးအကျိုးတရားလေးတွေဝိတ္တကုလတကုကွဲပြတ်ဆက်နေပြီးတော့သိရတာပဲမြင်နေသိတယ်ဆိုတာမျိုးက အကြောင်းခံမရှိပဲနဲ့မြင်လာသိတာမဟုတ်ဘူး။ဒါပြီးတော့မြင်ကြလိုက်တယ်။မျက်စိကြည့်လို့မြင်တာပေါ့။မျက်စိရုပ်ကအကြောင်းတရားမြင်လာတဲ့အကျိုးတရားဟောရှင်းတယ်။မျက်စိမကြည့်တဲ့ပုဂ္ဂိုလ်မျက်ကိုမြင်ဘူး။မျက်စိရှိမှမြင်တာ။ဘာဖြစ်လို့မြင်တယ်လဲ။မျက်စိကြည့်လို့မြင်တာပေါ့။မျက်စိကြည့်လို့မြင်သလားဆိုတော့မဟုတ်သေးဘူးလို့မြင်စရာရှင်းရလည်းမရှိရ။မြင်စရာရှိလို့မြင်တာပေါ့။မမြင်စရာရှင်းရလည်းပဲဒါလည်းပဲအကြောင်းရုပ်တရားပဲ။ ရည်ကြည့်တာအကျိုးကိုပြရအောင်ဟောအကြောင်းဆိုတယ်မှာပေါ်လာပြီအကြောင်းမျက်စိနဲ့အသင်အကြောင်းရုပ်တရားကြောင့်အကျိုးနံတရားလေးဟောတယ်မှာလည်းဖြစ်လာတယ်အကြောင်းမဲ့မဟုတ်ဘူးရည်ကြည့်တဲ့စိတ်လေးဖြစ်လာတာအကြောင်းမဲ့မဟုတ်ဘူးအကြောင်းကြောင့်ဖြစ်လာတာဆရာအကြောင်းကြောင့်ဆရာအကျိုးဖြစ်လာတာမဆိုင်တဲ့အကြောင်းလည်းမဆိုင်တဲ့အကျိုးကိုပြောလို့ရှိရင်မျက်စိရှိရင်မြင်ကြည့်တဲ့စိတ်ကဖြစ်နေတာကြားကြည့်တဲ့စိတ်အစဉ်စသည်ဖြစ်နေတာအသိရှိရင်မြင်ကြည့်တဲ့စိတ်အစဉ်လာဖြစ်နေတဲ့ဒီပြန်ကြားကြည့်တဲ့စိတ်စသည်ဖြစ်နေတာ အဲ့တော့အကြောင်းကြောင့်အကျိုးဖြစ်တယ်လို့လက်ခံတဲ့နေရာမှာလည်းပဲလုံးပြီးတော့လက်ခံလို့ဖြစ်ကျင့်လျော်တဲ့အကြောင်းကြောင့်ကျင့်လျော်တဲ့အကျိုးဖြစ်ရလားအကြောင်းကြောင့်ဖြစ်တယ်လို့လက်ခံတာအဲ့ဒီကတိတိကျုပ်သွားတာအဲ့လိုအကြောင်းကြောင့်ဖြစ်တယ်နေဖြစ်တဲ့နေရာမှာလည်းမသိလျော်တဲ့အသိလျော်တဲ့အကြောင်းကိုကိုကထည့်ပြီးတော့မပြူတာဘူးသင်ကြီးပြီးတော့မပြူတာဘူးဆိုလို့ရှိရင်လည်းပဲဒီမှာဖန်ဆင်းရှင်ထည့်တတ်တယ်ဖန်ဆင်းရှင်ထည့်တတ်တယ် မြမကြီးကသာဝရဘုရားကဆန်ခြင်းလို့ကမ္ဘာလောကကြီးရဲ့ကမ္ဘာတက်ကြည့်တဲ့တတ္တဝအရာဝတ္ထုတွေကရုပ်ကြီးနာနေတယ်မှာဖြစ်နေတာဟုတ်လားပိုက်ပြီးပါတိရှိခေါ်တယ်အခုတမမြင်ကြည့်တာဟာသာဝရဘုရားကဖန်ခြင်းလို့မြင်ကြည့်တာမဟုတ်ဘူးမျက်စိရှိလို့မြင်တာအသေးရှိလို့မြင်တာမျက်စိနဲ့အစဉ်တိုက်ဆိုင်ပြီဆိုလို့ရှိရင်သာဝရဘုရားပေါ့ထောင်းနဲ့တောင်းနဲ့ပြီးပြီးတော့မမြင်ခြင်းနဲ့လို့ကာကွယ်လည်းပဲမြင်မှာပဲ မြင်ပါပဲမျက်စိမကြည့်မသိမကြည့်ဘူးဆိုလို့ရှိရင်ဒါဝရဘုရားပေါင်းဟောင်းနဲ့တောင်းနဲ့သိနဲ့ကြည့်ပြီးတော့မြင်သေးလို့ဘာလို့မရဘူးဒီကြောင့်ရှိမှာကိုမြင်ကြရမျက်စိရှိမှာမြင်ကြရတဲ့စိတ်ရှိမှာဒီဒီနှစ်ခုမကြည့်ဘူးဆိုလို့ဒီဘက်လုံးမြင်လို့ဖြစ်ပါမယ်ဒီလိုအကြောင်းတွေလည်းအများကြီးရှိသေးတယ်ဒါဟိုလွယ်လွယ်နဲ့မရဘူးဆိုပြီးတော့ဘုန်းကြီးပြောတာကဒီကဓမ္မသာဝရဘုရားဆိုတာမရှိဘူးဆိုတာရှင်းတယ်။ဘာရှိတယ်မရှိဘူးဆိုတာရှင်းတယ် ဒါရုပ်တရားနာမ်တရားတွေဟာအကြောင်းပဲမဟုတ်ဘူးဆိုတာလည်းရှင်းနေပြီအမှန်ရှင်းနေတာအဲ့တော့ရုပ်နာမ်တော့ကကွဲတော့ကွဲပါရဲ့ဒါပေမဲ့လို့အကြောင်းကြောင့်အကျိုးဖြစ်ပုံဆက်လက်ပြီးတော့မတည်သေးရင်အကြောင်းပဲဖြစ်တယ်ဆိုတော့အဲ့ဒီကဒိဋ္ဌိအဲဟုတ်အဲ့ဒီကဒိဋ္ဌိပေါ်နိုင်တယ်ကိလေသာတဲ့အကြောင်းကြောင့်ကိလေသာတဲ့အကျိုးနှိမ့်လွယ်ပြီးတော့ဖြစ်ပုံလေးတွေကိုယ်ပိုင်ဉာဏ်နဲ့မရှင်းဘူးဆိုလို့ရှိရင် မတင့်လျော်တဲ့အကြောင်းဓမ္မထည့်ယူလိုက်တယ်ဖန်ဆင်းရင်ထည့်ယူလိုက်တယ်ဥဒ္ဓမဒိဋ္ဌိဖြစ်သွားဥဒ္ဓမဒိဋ္ဌိဆိုတာကဒီမဆိုင်တဲ့အကြောင်းကိုထည့်ယူတာပေါ့မဟုတ်တဲ့အကြောင်းထည့်ယူတာပေါ့ကိုကညာကမှပြီးတော့မဟုတ်တဲ့အကြောင်းထည့်ယူလိုက်တာဖန်ဆင်းရင်ထည့်ယူလိုက်တာဥဒ္ဓမဒိဋ္ဌိခေါ်တယ်ဥဒ္ဓမအကြောင်းနဲ့အကျိုးနဲ့ဆက်နွယ်ပြီးတော့ဖြစ်နေပုံလေးကြီးရှင်းပြီဆိုတော့အကြောင်းနဲ့ဖြစ်တာမဟုတ်ဘူးဆိုတာညာရှင်းတော့အဲဒီကတိကိုပြုတ်သွားပြီးတော့ဒီလိုအကြောင်းနဲ့ အကြောင်းကြောင့်အကျိုးဖြစ်တဲ့နေရာမှာလည်းမဆိုင်တဲ့အကြောင်းကြောင့်မဆိုင်တဲ့အကျိုးမဖြစ်ဘူးဆိုင်ရဆိုင်ရအကြောင်းကြောင့်ဆိုင်ရဆိုင်ရအကျိုးလေးဆက်နွယ်ပြီးတော့ဖြစ်နေပုံလေးကြီးကျင့်သွားပြီဆိုတော့အဝိတ္တမယိကတိကြီးပြုတ်သွားပြီဒီတော့ဓမ္မမြေသက်ခဏ၌မျက်စိနဲ့အရှင်းကအကြောင်းယုတ်တဲ့မြင်တာသိတာကအကျိုးနာအကြောင်းအကျိုးပဲဓမ္မဆက်နေတာဘယ်လောက်ရှင်းနေလဲဓမ္မအကြောင်းပဲမဟုတ်အကြောင်းပဲလည်းမဟုတ်မျက်စိကလည်းအကြောင်းပဲဖြစ်တာကိုသိအသိကံကြောင့်ယခုဒီသက္ကာမှာလည်းသိဥဒ္ဓအာဟာရ သင်ပြေလို့လည်းမျက်စိကြီးနဲ့ကောင်းနေတာအသိဉာဏ်ကလည်းပဲမိညာမဟာဘုဒ္ဓေမကြည့်ဘူးဆိုလို့ရှိရင်လည်းပဲအသိဉာဏ်မဖြစ်နိုင်ဘူးလောလောဆယ်ပေါ့လေဒါသေဝရုအာဟာရအကြောင်းကလေးလည်းရှိပါတယ်ကမအကြောင်းပဲမဟုတ်ဘူးအကြောင်းပဲမဟုတ်ဖန်ဆင်းခံလည်းမဟုတ်ဘူးအကြောင်းပဲမဟုတ်ဖန်ဆင်းခံမဟုတ်အကြောင်းနဲ့ပဲဓမ္မအကြောင်းနဲ့ဖြစ်တာလေအကြောင်းပဲမဟုတ်ဖန်ဆင်းခံမဟုတ်ကြောင်းကျိုးတာဟုတ်တာတဲ့အကြောင်းနဲ့အကျိုးပဲဟုတ်တာလေဒါရှင်းနေတယ်ကမ ဆဲလိုက်ဆိုရမယ်မြေဆဲခဏ၌မျက်စိနဲ့ဆင်းကအကြောင်းယုံဉာဏ်တိတာကကျိုးနာမြေဆဲခဏ၌မျက်စိနဲ့ဆင်းကအကြောင်းယုံဉာဏ်တိတာကကျိုးနာမြေဆဲခဏ၌မျက်စိနဲ့ဆင်းကအကြောင်းယုံ တိတာကအကျိုးနာသို့ကြောင်းပဲဟုတ်တယ်လားဒါတွေကခုနခုနမြင်လာသိတာတွေအကြောင်းပဲဟုတ်တယ်လားအကြောင်းပဲမဟုတ်အဲ့ဒါမလားဟောဘာသူတွေပြောတာဘာသူတာဟုတ်တယ်လား ဖန်ဆင်းတာမဟုတ်ဒီလိုမလားဘုရားဖြစ်တာလည်းမြင်ပြီးတဲ့စိတ်ကမျက်စိရှိလို့မြင်တာအဲ့ဒါမလားမြင်ပြရှိလို့မြင်တာအဲ့ဒါမလားဖန်ဆင်းတယ်ဆိုလို့ရှိရင်မျက်စိနဲ့အဆင်းကပဲဖန်ဆင်းလိုက်တာပါပဲနော်ဒီလိုပြောပါအကြောင်းကိုအကြောင်းကဒီမှာအကြောင်းကြောင့်ကျိုးဖြစ်လာတာအကြောင်းပဲမဟုတ်ဖန်ဆင်းကမဟုတ်တဲ့ဟုတ်တယ်လားပါတော့အကြောင်းနဲ့အကျိုးတာဟုတ်တာနော်အကြောင်းကျိုးတာဟုတ်တဲ့ဒီလိုမဟုတ်လားဆိုရမယ်အဲအကြောင်းမဲ့မဟုတ် ဖန်ဆင်းကမဟုတ်ဟုတ်တာပါတော့ကြောင်းကျိုးတာဟုတ်အကြောင်းမဲ့မဟုတ်ဖန်ဆင်းကမဟုတ်ကြောင်းကျိုးတာဟုတ်အကြောင်းမဲ့မဟုတ်ဖန်ဆင်းကမဟုတ်ကြောင်းကျိုးတာဟုတ်အကြောင်းမဲ့မဟုတ်ဖန်ဆင်းကမဟုတ်ကြောင်းကျိုးတာဟုတ် တမမြေသက္ကနာမှာအကြောင်းကျိုးတွေပဲပေါ်နေတယ်မလားကြောင်ကျိုးပေါ်တဲ့ရှုမှတ်ပဲတဲ့ကြောင်ကျိုးလေးပေါ်နေတော့မှမြင်တယ်မြင်တယ်မြင်တယ်လို့အကြောင်းနဲ့အကျိုးရှုမှတ်ပြီးတော့ခွဲပါခွဲပြီဆိုလို့ရှိရင်ခုလောလောဆယ်အကြောင်းနဲ့အကျိုးလေးတွေဆက်နွယ်ပြီးတော့ဖြစ်နေတာညာနဲ့ရှင်းမသွားဘူးလား။တန်မြတ်တွေရှင်းမသွားဘူးလား။ဟောတန်မြတ်တွေရှင်းသွားတဲ့အခါကျတော့ယခုကြောင်ကျိုးဆက်နွယ်ပြီးတော့ဖြစ်နေပုံလေးညာနဲ့မှရှင်းပြီးတော့တန်မြတ်တွေရှင်းသွားရင် ကိုလုံးကလည်းဒီလိုပဲကြောင်းကျုပ်ရှိတယ်မှာပဲနောက်လည်းပဲဒီလိုကြောင်းကျုပ်ရှိနေဥမှာပဲဆိုတာကငွေခွဲနေတဲ့ဝိသိကိစ္စကြီးပေါ်ပါအောင်လားငွေခွဲနေတဲ့ဝိသိကိစ္စကြီးကျင်းသွားတယ်မလားဝိသိကိစ္စဆိုတာငွေခွဲနိုင်ဟုတ်လားမလားသူလောသူလောနဲ့ငွေခွဲနိုင်ဘူးပေါ့ဟုတ်လားဒီလိုခေါ်ရတယ်ပြီးတော့ကြောင်းကျုပ်ပေါ်တဲ့ရှိမှခွဲအဲဝေခွဲမနိုင်ဘူးကိုပြောတဲ့နော်ဝေခွဲမနိုင်ဘူးဝိသိကိစ္စကိုသုတ်ပြရမယ်လို့ဒီလိုဆိုလိုတာပေါ့နော် ကြောင့်ကျင့်ဆက်လို့ကဖြစ်နေတာပဲဆိုတာဒီမှာသရတရားတွေကိုလည်းထည့်ပြရမယ်ပေါ့သရတရားဖြစ်လာပြီဆိုလို့ရှိရင်ဒီလိုဒီလိုနဲ့ဘုရားနဲ့ဝိသေကိစ္စကျင်းသွားပြီပေါ့ဟုတ်လားအဲဆိုရမယ်ကြောင့်ကျိုးပေါ်စေကျွမခွဲဝေခွဲမနိုင်မှုကိုကျုံကြောင့်ကျိုးပေါ်စေကျွမခွဲဝေခွဲမနိုင်မှုကိုကျုံ ကြောင့်ကျိုးပေါ်စေကျွမခွဲဝေခွဲမနိုင်မှုကိုပြောဒီထဲမှာလည်းကျွမလျက်တဲ့ဒီထဲမှာလည်းကျွမအဲမတ်တိလျက်အပြင်မထွက်ပြီဆိုတော့ဒီထွက်ပြီဆိုတော့ ဓမ္မသမာဓိပညာတွေဒါဖြစ်လာတာပေါ့မှတ်တိလေးမှတ်လို့ကျင်သိတာပဲသိတယ်တရားခုနယုံနာလုံးကျယုံနာနေပေါ့ဒီကြောင်းကျုံယုံနာနေဒါတွေသိလာတာအတိအကျဆင်းဆင်းပေါ့ဘယ်ခါမျိုးမှာတော့ညီကျဲမှာမှတ်သိအဲ့ဒါမလားညီကျဲမှာမှတ်လို့မှတ်ရင်သိတာပဲသိတာပဲအဲ့ဒါဓမ္မညီပြီးတော့ပြောက်မမြဲပုံလေးသိသွားမယ်ဒီတော့ခေါ်လိုက်ကြလို့လည်းကျဲပုံလေးအကုသရာမဟုတ်ပုံလေးသိသွားမယ် တော့ဒါလေးကသူသဘောတိုင်းဖြစ်ပုံလေးတွေမသိသွားဘူးဟောဒီနည်းနဲ့ပဲအမြဲစင်းရဲ့သဘောပဲဆိုတာပေါ့လေနိစ္စ ानु ပါဒနာညာဒုက္ခ ानु အနတ္တ ानु ပါဒနာညာကိုတွေ့လာလို့ရှိရင်ဥပဒနာညာတွေ့လာတာအဲ့ဒါကိုသိနေတယ်ဟုတ်တယ်မလားမှတ်တော့သိလာတာပေါ့မတော်သိတာတော့မသိပြောက်ပေါ့အသိရောက်မသိပြောက်ပဲအနည်းရောက်တော့မောင်ပြောက်တာပေါ့မသိလို့တွေ့တာပေါ့ဒါလည်းမရှိတော့ဘူးပေါ့မသိလို့ပယ်တာဒေါသလည်းမရှိတော့ဘူးလောဘဒေါသတွေကဖြစ်မခံရဘူးအဲ့တော့အသိကဥသွားပြီဆိုလို့ရှိရင်အသိဥတော့မသိ ကျင်းပြီတဲ့မသိလို့တွေ့တာမသိလို့ပယ်တာလောဘဒေါသတွေလည်းကျင်းသွားပြီဟောဒီနည်းနဲ့ပဲမောဟရောလောဘရောဒေါသရောအကုသိုလ်ရဲ့အရင်အမြဲကိလေသာတွေတဲ့မရှိတော့ဓမ္မစိတ်ရှင်တာအဲ့ဒီစိတ်ရှင်မှာကိလေသာအဝိမခံရအောင်လို့ကိလေသာအဖြစ်မခံရအောင်လို့ခုလိုရှိမှနေတာစိတ်အပြင်မထွက်ဘူးခေါ်သည်ဒါလိုပဲကြာဝုနဲ့စနာဝုနဲ့စအဲသာဝုနဲ့စသူဝုနဲ့စသူဝုနဲ့စအဲဒီလည်းပဲအကုန်လုံးဒီတိုင်းပါပဲအသေးစိတ်ပါဒီလိုဒါပဲတိုက်ကြအောင် နားလည်ကြပါလားဆမိုင်းနော်အငြင်းကြီးရရတော့ရှင်းပြရမှာပါယနေ့ယခုမိတိမနေကေဥပရိပါဏကပါဠိတော်ဝိပင်္ဂဝက်จิตခုညာဥဒိတဝိပင်္ဂသုတ်တံအကျဉ်းချုပ်ကောင်းစဉ်နာဂမတတော်ဓမ္မသဝနာကုသကံစေတနာ၏အစွမ်းအာလူပေါ်ကြောင့်ပြနာပြေတတ်ပေါ်ရောက်ပြီးတော်ကောင်းလို့ဒီကုသသာသနာတော်၏ကျင့်ကြိုက်ထိုက်အခုလိုဘာဝနာတရားတွေပြည်ပြဝဝအားထုတ်ပြီးတကလား ဥပဒနာဉာဏ်ရှင်အစဉ်တိုင်းတဲ့ကာယုဏနဘာတိချင်းမြဖြစ်တဲ့နိဗ္ဗာန်ကိုယ်တိုင်ဆက်ရောက်မျက်မှောက်ပြုနိုင်ကြပါစေ။